ခန်းကြီး48အငယ်1မှ3ဒါဝရဖျားသည်ကြီးမြတ်တော်မူ၏တန်ရှင်သောတောင်တော်ပေါ်မှငါတို့ဖျားသခင်၏မြို့တော်တွင် အထူးသဖြင့်ထောမနာချီးမွမ်းခြင်းကိုခံထိုက်တော်မူ၏မြေကြီးတွင်လုံရွှင်လန်းရာဇီးအုံတောင်ထိပ်သည်အစင်းလှပေ၏မြောက်မြင်နာဘဲ၌မဟာမင်းကြီးမြို့တော်သည်တည်၏ထိုမြို့၏ဘုံဘိမှန်တို့တွင်ဘုရားသခင်၏ကိုလုံရာသည်ကိုတည်ရ၏ အငယ်၄မှ9ရှင်မြင်တို့သည်စည်းဝေး၍အတူလျှောက်သွားကြ၏မြင်သောအခါမှိုင်တွေ၍ထိတ်လန့်လျက်ပြေးကြ၏ထိုအရ၌သူတို့သည်ကြောက်လန့်ခြင်းသို့ရောက်၍သားဖွာသော မိမခံရတဲ့ကဲ့သို့ဝေဒနာရှိကြ၏တာရှုသင်္ဘောတို့ကို ချိုးဖျက်သော အရှိလေနှင့်တွေ့တဲ့ကဲ့သို့ဖြစ်ကြ၏အငယ်၈မှ၁၄ ငါတို့သည်ကြားဘူးသည်အတိုင်းကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏မြို့၊ငါတို့ဘုရားသခင်၏မြို့တော်၌တွေ့မြင်ရကြ၏။ဘုရားသခင်သည်မြို့တော်ကိုအစဉ်အမြဲတည်စေတော်မူမည်။အိုဘုရားသခင်၊အကျွန်ုပ်တို့သည်ဗိမာန်တော်ထဲမှာကရုဏာတော်ကိုအောက်မေ့ကြပါ၏။အိုဘုရားသခင်၊နာမတော်သည်မြေကြီးစွန်းတိုင်အောင်နှံ့ပြားသည်နည်းတူ၊ဂုဏ်အသရေတော်လည်းနှံ့ပြားလျက်ရှိပါ၏။လက်ျာလက်တော်သည် ဖြောင့်မတ်ခြင်းတရားနှင့်ပြည့်ဝလျက်ရှိပါ၏။ တရားစီရင်တော်မူချက်များကြောင့်ဇိယုန်တောင်သည်ဝမ်းမြောက်၍ယုဒအမျိုးသမီးတို့သည်ရွှင်လန်းကြပါ၏။သားမြေတို့အားကြားပြောမည်အကြောင်းဇိယုန်မြို့ကိုပပတ်လေ၍ပြအိုးတို့ကိုရေတွက်ကြလော့။ရင်တားတို့ကိုမှတ်၍ဘုံဗိမာန်များကိုလည်းဆင်ញင်ကြလော့။အကြောင်းမူကားထိုဘုရားသခင်သည်ကာလအစဉ်အမြဲငါတို့၏ဘုရားဖြစ်တော်မူ၏။တေဒီကာလတိုင်အောင်ငါတို့ကို ပို့ဆောင်တော်မူလက်တန့် 到底。